ခန်းကြီး20အငယ်1မှ30တဖန်နေမအမျိုးသားဇောဖာမွဲဆိုသည်ကငါပြန်ပြောရမည်အကြောင်းငါစိတ်နှလုံးသည်နှိုးဆော်သောကြောင့်ပြောခြင်းသောစိတ်အားကြီး၏ငါသည်ကိုခံရသောကဲ့ရဲ့ပြစ်တင်ခြင်းစကားကိုကြား၍ငါညံသဘောနှိုးဆော်သည်ဖြင့်ငါပြန်ပြောရ၏ရှေးဥစွာသောကာလလူကိုမြေကြီးပေါ်မှ နေရာချစကာလမှစ၍သိုးသောသူသည်ကြာမြင့်စွာကာလမဝါကြွားရကြောင်းကို၎င်းအာဓမလူသည်ခဏသာဝမ်းမြောက်ကြောင်းကို၎င်းမတိတလောသူ၏ဘုံသည်မိုးပေါ်သို့တက်၍သူ၏ခေါင်းသည်မိုးတိမ်တိုင်အောင်မှီတော်လဲမိမိမစင်ကဲ့သို့အစဉ်ပြည့်ရလိမ့်မည်သူကိုမြင်ဘူးသောသူတို့ကထိုသူသည်အဘယ်မှရှိသနည်းဟုမေးချလိမ့်မည် သူသည်အိပ်မက်ကဲ့သို့ လွင့်ပြား၍နောက်တဖန်မတွေ့ရ။ညဉ့်ရူပါရုံကဲ့သို့ကွယ်ပျောက်ရလိမ့်မည်။သူ့ကိုမြင်ဘူးသော မျက်စိသည် နောက်တဖန်သူ့ကို မကြည့်မရှုရ။သူ၏နေရာအရပ်သည် နောက်တဖန်သူ့ကိုမမြင်ရ။သူ၏သားတို့သည်ဆင်းရဲသားတို့ကို ဖြောင်းဖျရကြ၏။သိုထားသောဥစ္စာကို ကိုယ်လက်နှင့်ပြန်ပေးရကြ၏။ 20သူ၏အယိုးတို့သည်ပြိုသောအရွယ်ဤအရှိန်နှင့်ပြည့်စုံတော်လေသူနှင့်တကွမြေမှုန့်၌အိပ်ရလိမ့်မည်သူသည်မိမိပါးစပ်၌ဒူးစရိုက်ကိုချိုနိုးထင်၍မိမိရှာအောက်မှဝှက်ထားလျက်နှမျောသဖြင့်မစွန့်ရဖဲမိမိပါးစပ်၌ငုံတော်လဲစားပြီးလျှင်သူ၏ဝမ်းထဲမှသဘောပြောင်း၍မွေဆိုးအစိတ်အတောက်ဖြစ်လိမ့်မည် သူမျိုးသောစည်းစိမ်ဥစ္စာကို တဖန်အံရလိမ့်မည်။ဘုရားသခင်သည် သူ့ကိုဝမ်းနှုတ်တော်မူမည်။သူသည်မွေဆိုးအစိတ်တောက်ကိုစွ့၍မွေဟောက်ကဲ့သဖြင့်တေရလိမ့်မည်။အသွဲအသွဲသောမြစ်နို့နှင့် ပြားရည်စီးသောမြစ်တို့ကိုမမြင်ရ။မိမိလုပ်၍ရသောဥစ္စာကိုမိမိမတုံးဘဲပြန်ပေးရ၏။ပြန်ပေးရသောဥစ္စာဖြစ်သောကြောင့်အာရခြင်းမရှိရ။ ဆင်းရဲသားတို့ကိုညှင်းဆဲစွန့်ပစ်၍မိမိမဆောက်သောအိမ်ကို လူယူသောကြောင့်၎င်းလောဘမပြေနိုင်သောကြောင့်၎င်းအလိုရှိသောဥစ္စာတစုံတစ်ခုမျှမကျွင်းဆုံးရှုံးရလိမ့်မည်အငယ်27မှ29သူလူယူခြင်းသော လောဘလက်နှင့်အဘယ်အရာမျှမလွတ်သောကြောင့်သူ၏စည်းစိမ်မတည်ရဥစ္စာကြွယ်ဝစဉ်တွင်ပင်ဆင်းရဲခြင်းနှင့်တွေ့၍ အမျိုးမျိုးသော အမှုတို့သည်ရောက်ကြလိမ့်မည်။သို့သော်လည်းသူသည်ဝစွာစားရ၏။ဘုရားသခင်သည်အမျက်တော်အရှိန်ကိုလွှတ်၍၊သူစားစရာဘို့အမျက်တော်မိုဃ်းကိုရွာစေတော်မူမည်။သံလက်နက်ကိုရှောင်၍ပြေးသော်လည်း၊ကြေးဝါလေးဖြင့်ထုတ်ချင်းခွင်းလိမ့်မည်။မြှားကိုနှုတ်လျှင်မိမိကိုယ်ထဲကထွက်လာ၏။အရောင်တောက်သောထားသည်သူ၏သည်းခြေထဲကထွက်လာ၍၊သူသည်မိန်းမော တွေ့ဝေလျက်နေရ၏ခတ်သိမ်းသောဘေးတို့သည် သူ့အဖို့သိုထားလျက်ရှိကြ၏လူမမွေးသောမိသည် သူ့ကိုလောင်လိမ့်မည်သူ၏နေရာ၌ကျွင်းသမျှသောအရာတို့ကိုလောင်လိမ့်မည်မိုးကောင်းကင်သည်သူ၏အပြစ်ကိုဖော်ပြ၍မြေကြီးသည်လည်းသူ့တစ်ဖက်၌ထလိမ့်မည်သူ၏အိမ်၌ရှိသောဥစ္စာသည် ကွယ်ပြောက်၍အမျက်တော်ထွက်သောနေ့၌ရေကဲ့သို့စီးသွားလိမ့်မည် ထိုသို့ဆုမြတ်ကိုဘုရားသခင်သည် လူဆိုးအားပေးတော်မူ၏ထိုသို့သောအမွေဥစ္စာကိုဘုရားသခင်ခွဲဝေစီရင်တော်မူသည်ဟုမြွက်ဆို၏